တရားဆရအောင်ဒီနေ့တရားတူတူဟောမှာပါလို့တော့အဲ့ဒီကအတန်ကြီးကြောင့်လေဒီအတန်ကြီးကြောင့်ဒီကနေ့ဦးမောင်မောင်တင် ဒေါ်အေမိဆန်တို့ကမိမိတို့ရဲ့သားများဖြစ်ကြတဲ့ဖြိုးမောင်မောင်နဲ့စိုးအောင်အောင်တို့ကိုရှင်သာမဏေဖြစ်သွင်းချီးမြှင့်တယ်ရှင်သာမဏေဖြစ်သွင်းချီးမြှင့်တဲ့ရည်ရွယ်ချက်ကဒီရှင်သာမဏေနှစ်ပါးဟာ သာသနာအမွေခံယူစေဖို့ရည်ရွယ်ချက်မိဘများကတော့ပစ္စည်းပစ္စယအမွေအလိမ္မာအမွေ ပေးနိုင်တယ်သာသနာအမွေကြတော့မိဘများမပေးနိုင် သာသနာ အမွေကြတော့သာသနာတဲ့ဝင်မှပဲရနိုင်တယ်သာသနာတဲ့မဝင်ရင်တော့သာသနာအမွေကမရဘူး သာသနာအမွေရှင်သာမဏေနှစ်ပါးကိုခံယူစေဖို့အတွက်သာသနာအပေါင်းသွတ်သွင်းချီးမြှင့်ရတယ်တဲ့ရှင်သာမဏေဖြစ်နေဒီတော့သာသနာအမွေကကိုရင်တို့ရမဲ့သာသနာအမွေကဘာတွေတော့မောတော်ကားလား စိန်လားရွှေလားယရနာလားတီဗီလားအိမ်လားမြေလားဘာရမလို့သာသနာမွေသာသနာထဲမှာကိုယ်တို့ရမယ့်မွေတွေကဘာတွေတော့မသိဘူးဆိုရင်အမိန့်ရှိပါဖရာလို့ပြောရတယ် ဂိုင်သိသလားကိုယ်တို့ရမယ်အမွေဟမ်စိန်ရွှေငွေယရနာရမှာလားမောတော်ကားရမှာလားတိုက်တာအိမ်ညာရမှာလားသိလားသာသနာထဲမှာရမယ်အမွေကတော့သီလအမွေသမာဓိအမွေပညာအမွေပဲရမယ်တဲ့။မရမယ်နော်။ အဲမြတ်စွာဘုရားပေးနိုင်တာဒါပဲနော်သီလအမွေသမာဓိအမွေပညာအမွေသီလဆိုတာဘာလဲကိုယ်နဲ့နှုတ်အပြစ်ကင်းအောင်စောင့်စည်းထိန်သိမ်းခြင်းဟုတ်ကလားသီလဆိုတာဘာလဲ ကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ့်ခြင်းတမာရီအမွေဆိုတာစိတ်တည်ငြိမ်စူးစိုက်စိတ်စူးစိုက်တည်ငြိမ်ခြင်းတမာရီအမွေဆိုတာစိတ်စူးစိုက်တည်ငြိမ်ခြင်းစိတ်တည်ငြိမ်တာကောင်းသလား စိတ်တွေဟိုပြေးဒီပြေးဟိုပြန်ဒီပြန်ဟိုလွင့်ဒီလွင့်နဲ့ပြန်လွင့်နေတာကောင်းသလားဒီငြိမ်နေတာကောင်းတယ်သာသနာထဲမှာအဲ့ဒီစိတ်တည်ငြိမ်တဲ့အမွေရနိုင်တယ်စိတ်တည်ငြိမ်တာကိုဘာလို့ခေါ်သလဲသမာဓိအဲအခုပြောတာအမွေဘယ်နှခုရှိသွားပြီတော့ပါပါတော့ သီလအမွေနဲ့တမာရီအမွေသီလဆိုတာဘယ်လိုဟာလဲကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်စောင့်စည်းထိမ့်သိမ့်ခြင်းတမာရီဆိုတာဘယ်လိုဟာလဲစိတ်စူးစိုက်တည်ငြိမ်ခြင်းဟုတ်ကလားတမာရီဆိုတာဘယ်လိုဟာလဲ ပညာဆိုတာရုပ်သဘောနာမ်သဘောကိုသိတဲ့ဝိပဿနာပညာအရိယသစ္စာ၄ပါးကိုသိတဲ့မဲ့ပညာဖို့ပညာရုပ်သဘောနာမ်သဘောကိုသိတဲ့အသိကိုဝိပဿနာပညာလို့ခေါ်တယ် အရိယသစ္စာ၄ပါးကိုသိတဲ့အသည့်ကိုမဲ့ပညာဖို့ပညာလို့ခေါ်တယ်ဟုတ်ပြီလားနားလည်ပြီလားပညာကနှမျိုးဝိပဿနာပညာမဲ့ဖို့ပညာဝိပဿနာပညာကရုပ်သဘောနာမ်သဘောကိုသိတယ်ရုပ်ဆိုတာခန္ဓာကိုယ်ကိုရုပ်ခေါ်တယ် နံဆိုတာစိတ်ကိုခေါ်တယ်စိတ်နဲ့ကိုကိုနဲ့စိတ်ယုံနဲ့နံကိုသိတာကဝိပဿနာပညာယုံနဲ့ယုံနဲ့ရဲ့သဘောကိုသိတာကဝိပဿနာပညာအရိယသစ္စာ၄ပါးကိုထိုးထွင်းသိတာကမက်ဖို့ပညာ ဟိုသီလရှင်နာမနာဘူးနောက်ပြန်ကြည့်နေတယ်အဲသီလရှင်တော့ဒံပေးခံရတော့မယ်သီလရှင်နာမည်ဘယ်သူတော့ဘယ်သူတော့နာမည်ဟမ်ပါတယ်မကြားရဘူးဒိညဝတိပါတယ် ဝဏဝတိဟုတ်သေးပါဘူးဝဏဝတိတော့မဟုတ်သေးပါဘူးဝဏဝတိတော့မဟုတ်သေးပါဘူးအားရဟမ်အားရဝဏရန္တိအေဝဏရန္တိသူဟာဝဏရန္တိမပြီးဘူးပြည့်နေတယ် ဝဏရန္တိဟုတ်ကလားဝဏရန္တိဆိုတာအယောင်တွေတလက်လက်ထွက်နေအောင်လှတဲ့သီလရှင်တယ်ကြားရလားပါတယ်တော့အယောင်တွေတလက်လက်ထွက်နေအောင်လှတဲ့သီလရှင်တဲ့အဲ့လို အယောင်တကယ်တလက်လက်ထွက်ချင်ရင်တရားနာတဲ့အခါအာယုံဆိုင်နာ ဟိုကြည့်ဒီကြည့်မကြည့်နဲ့တရားမှတ်တဲ့အခါကြာကြာနာနာ အာထုတ်ကြာကြာနာနာမှအဲ့လိုဆိုရင်ဝဏရန္တိဖြစ်မှာပေါ့ဟုတ်ကလားကိုင်းလိုက်ဆိုကြသီလဆိုသည်မှာ ကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်စောင့်စည်းထိန်သိမ်းခြင်းသီလဆိုသည်မှာကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်စောင့်စည်းထိန်သိမ်းခြင်းဆို တတ္တဝါရဲ့အသက်ကိုတတ်ရင် အပြစ်ကင်းသလားမကင်းဘူးလားမတတ်ဖဲရှောင်ကျင်လိုက်တယ်ဆိုလို့ရှိရင်အပြစ်ကင်းသလားမကင်းဘူးလားအဲ့လိုမတတ်ဖဲရှောင်ကျင်တာကိုပဲသီလလို့ခေါ်တယ်အပြစ်ရှိတဲ့တတ္တဝါကိုတတ်ခြင်းအလုပ်ကို မလုပ်ဖဲရှောင်ကျင်လိုက်တယ်အဲ့ဒါဘာခေါ်လဲသီလ သူတစ်ပါးပစ္စည်းမတရားယူတာအပြစ်ရှိသလားမရှိဘူးလားအဲ့ဒီအပြစ်ရှိတဲ့မတရားယူခြင်းအမှုကို မပြုလုပ်ဖဲရှောင်ကျင်လိုက်တယ်ဆိုရင်ဘာခေါ်မလဲသီလဟုတ်ကဲ့လားအပြစ်ရှိတဲ့သူတစ်ပါးပစ္စည်းမတရားယူခြင်းအမှုကို မပြုဘဲရှောင်ကျင်လိုက်တော့လေသီလ ထို့တူပဲကာမဂုဏ်တို့မှာမှောက်မှောက်မှားမှားကြည့်ရင်လည်းအပြစ်ရှိတယ်ဒါကြောင့်ကာမဂုဏ်မှာမှောက်မှောက်မှားမှားမကြည့်မဲနဲ့ရှောင်ကျင်လိုက်ပြန်တော့လဲဘာဖြစ်လဲသီလသိကြလားဝဏရန္တိသိကြလားနားလည်လားอืมနာမည်ကောင်းကောင်းနဲ့ခဏခဏခေါ်မိမှနောက် လိန်ပြောတယ်တဲ့လိန်ပြောညာပြောတာအပြစ်ရှိသလားမရှိဘူးလားအပြစ်ရှိတဲ့လိန်ပြောခြင်းညာပြောခြင်းကိုမပြုလုပ်ဖဲရှောင်ကျင်တော့ပါလေသီလဘောအယက်သေးစားတောက်စားတာအပြစ်ရှိသလားမရှိဘူးလား အပြစ်ရှိတဲ့အရက်သေးစာကိုမတော့စားပဲရှောင်ကျင်လိုက်တော့ဘာခေါ်လဲဟုတ်ပြီလားသီလအတိပဲနားလဲပြီလားသီလဆိုတာဘာလဲကိုယ်နဲ့နှုတ်ကိုအပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ့်ခြင်းသဘောပေါက်ပြီလား သီလကစိတ်ကိုသောစောင့်စည်းထိမ့်သိမ့်ပေးနိုင်သလားမပေးနိုင်ဘူးလားမပေးနိုင်ဘူးဟုတ်ကဲ့လားဘာကိုပဲစောင့်စည်းထိမ့်သိမ့်ပေးနိုင်တယ်လဲကိုယ်နဲ့နှုတ်ကိုပဲစောင့်စည်းထိမ့်သိမ့်ပေးနိုင်တယ်သို့တော့ကိုယ်နဲ့နှုတ်အပြစ်ကင်းအောင်စောင့်စည်းထိမ့်သိမ့်နိုင်တော့ စိတ်ကိုလည်းပဲစောင့်စည်းထိတ်တစုံတရာသောအတိုင်းအတာအထိတော့စောင့်စည်းထိတ်သိမ့်မှုသွယ်ဝိုက်သောအဖြစ်မပြီးဘူးလားပြီးတယ်ဟုတ်ကလားသွယ်ဝိုက်သောအဖြစ်ပြီးတယ်တိုက်ရိုက်တော့စိတ်ကိုမဆောင်စည်းမထိန်သိမ်းနိုင်ဘူးသို့တော့သွဲဝိုက်သောအဖြစ်ဆောင်စည်းထိန်သိမ်းပြီးသားဖြစ်တယ်ဟုတ်ကဲ့လားအဲ့ဒါပါလေသီလ အပြစ်မကင်းတာမလုံမိအောင်အပြစ်မကင်းတာမပြောမိအောင်စောင့်စည်းထိမ့်သိမ်းရင်ကောင်းကျိုးရမလားဆိုးကျိုးရမလားဟုတ်ကဲ့လားဘလို့ကောင်းကျိုးတွေရမလဲကဲနားထောင်ဝဏ္ဏမလား 9000သီလခေါ်ဆိုကိုကျင်တရားစင်ကြယ်ညာမှုစီဝါတိုးလျက်နာမီတဲ့၍ရွံ့ရှဲကြောက်ကင်းပွဲလေခြင်းဤသေခြင်းဆိုင်လတတိကလျက်ရောက်လာနတ်ဝယ်ဤငါးသွယ်ရဘွယ်ကောင်းကြိုးသည် အပြင်မကင်းတာတွေမလုပ်ပဲအပြင်မကင်းတာတွေမပြောပဲရှောင်ကျင်လိုက်တော့သီလမစင်ကြယ်ဘူးလားအဲသီလစင်ကြယ်တော့ဘယ်လိုကောင်းကျိုးတွေရမလဲ ီလစင်ကြယ်ရင်စီဝါဥစ္စာ တိုးတက်တယ်နာမီကောင်းထွက်တယ်ဟုတ်တယ်မဟုတ်လားဘာဖြစ်တယ်နာမီကောင်းထွက်တယ်ရွန့်ရှက်ကြောက်ကင်းပွဲလဲခြင်းဤပွဲဆိုတာဒီနေရာမှာပြိတ္တအလဲပြောတာလူတွေအများကြီးအလဲသွားလို့ရှိရင်ရှက်ရှက်ရွံ့ရွံ့မသွားဝွန်မလာဝွန်ဒီလိုမဟုတ်ဘူးတဲ့ ရဲရဲဝံ့ဝံ့နဲ့လူတော်တိုးနိုင်တယ်တဲ့ပါတယ်တော့သီလမလုံးုံလို့သူတော်မာပစ္စည်းခိုးထားတယ်သူများ လိန်ပြောထားတယ်အရက်သေးစားတောက်စားတယ်ဆိုတဲ့လူကလူတော်တဲ့ရဲရဲဝံ့ဝံ့တိုးနိုင်မှာမလားဘာဖြစ်လို့သီလမစင်ကြယ်လို့ဟုတ်ကဲ့လားသီလစင်ကြယ်တဲ့လူကတော့ လိပ်ပြာတန်တာစိတ်ကြည်ကြည်လင်လင်ရှင်ရှင်ပြပြနဲ့လူတော်တိုးလို့ရသည်ဟုတ်ကလားရွန့်ရှဲကြောက်ကင်းပွဲလဲခြင်းဤသေခြင်းဆိုင်လတတိကလျက်သေဘေးနဲ့ကြုံတဲ့အခါကျတော့လေတတိမလွတ်ဘူးတဲ့ဟုတ်ကဲ့လားသေကနေကြတော့တတိလွတ်လျက်သေးသလားတတိရှိလျက်သေးသလား အဲတတိရှိလျက်သေးတဲ့အခါကျတော့ကိုပြုတဲ့ကုသိုလ်တွေပြန်ပြီးတော့တတိမရနိုင်ဘူးလားကုသိုလ်ကောင်းမှုကိုတတိယပြီးသေသွားရင်ကောင်းရာသူဂတိရောက်မလားမကောင်းတဲ့ဒုက္ခတိဘဝရောက်မလားဟုတ်ကဲ့လားသေခြင်းဆိုင်လာတတိကလျေရောက်လာနတ်ဝဲဟော ဘယ်ရောက်မှာလဲတော့နတ်ပြည်သို့ရောက်မယ်မရောက်ချင်ဘူးလားနတ်သမီးလေးတွေဆိုတာတော်တော်လှရဲဆိုမဟုတ်လားနတ်သမီးဆိုတာသိလှရဲဆိုမဟုတ်လားအေးအဲ့တော့နတ်ပြည်ရောက်ရတာမကောင်းဘူးလားနတ်ပြည်ရောက်ရင်စာလဲကြက်เสียမလို့ဇံမွေးလဲဖြေเสียမလို့အေးစိစိနေမဟုတ်လား စံဝေဝကြည့်ရတဲ့စားကြရတဲ့ဒုက္ခလည်းကင်းမွေးရောစံဝေဝဖြစ်ရတဲ့ဒုက္ခလည်းကင်းမွေးရောချက်ရပြောရတဲ့ဒုက္ခလည်းကင်းဝေးရောဘာမှချက်စရာပြောစရာမလိုစားရင်လို့ရှိရင်ထမင်းပွဲအစင်နဲ့ဟုတ်ကလားမကောင်းလားဘယ်မှာတော့အဲ့တော့မရောက်ချင်ဘူးလား ရောက်ချင်ရင်ဘာလုပ်ရမလဲသီလလုံခြုံအောင်စောင့်ထိန်ဟုတ်ကဲ့လားရောက်လနဝဲအင်္ဂါသွဲရပွေကောင်းကျိုးဒီကိုနဲ့နှုတ်အပြစ်ကင်းအောင်စောင့်စည်းထိန်သိမ်းလို့ရတဲ့အကျိုးတွေဟုတ်တယ်မလားစဉ်းစားပြီးတော့အဓိပ္ပာယ်သိပြီးဆိုသားမှာသီလခေါ်ဆိုသီလ တစ်ခါဒါကြောင့် သီလပြည့်စုံစင်ကြယ်အောင်ကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိန်သိမ်းရမည်သီလဟုတ်ကလားတမာရိဆိုတာဘာတော့စိတ်စူးစိုက်တည်ငြိမ်မှုဟုတ်ကဲ့လားစိတ်ကဟိုပြေးဒီပြေးဟိုပြန်ဒီပြန်ဟိုလွင့်ဒီလွင့်မလွင့်မဲနဲ့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 အာယုံအမြစိတ်မသွားပဲတပါးတည်းတွင်စူးစိုက်ဝင်ခေါ်တွင်ဓမာတိအာယုံအမြစိတ်မသွားပဲတပါးတည်းတွင်စူးစိုက်ဝင် ခေါ်တွင်သမာဓိခေါ်တွင်သမာဓိသို့ ဒီတော့စိတ်တည်ငြိမ်နေပြီ ဆိုလို့ရှိရင်ချမ်းသာသလားဆင်းရဲသလားအဲ့တော့စိတ်တည်ငြိမ်ဖို့မလိုဘူးလားစိတ်တည်ငြိမ်နေရင်စာကျက်လို့ကောမရလွယ်ဘူးလားမတည်ငြိမ်မဲနဲ့စာအုပ်ရှေ့ချထားပြီးစိတ်ကဟိုရောက်ဒီရောက်ဟိုသွားဒီသွားနဲ့သွားနေရင်စာရလွယ်သလားရခဲသလားတည်ငြိမ်လို့လားမတည်ငြိမ်လို့လား တမာရီရှိလို့လားမရှိလို့လားဟုတ်ကဲ့လားအဲ့ဒါလို့မဟုတ်ဘဲနဲ့ကိုရှိကစာအုပ်ပေါ်မှာပဲစိတ်ကစိုက်ပြီးစာတလုံးချင်းတလုံးချင်းအတိဘယ်ပေါ်တည်ငြိမ်နေတယ်ဆိုရင်တော့အဲ့ဒီစာကြက်လို့ရခဲ့မလားရလွယ်မလားရလွယ်မယ်ဘာဖြစ်လို့စိတ်တည်ငြိမ်လို့ဟုတ်ကလားဝဏရန္တိ ဘာကြောင့်ရလွယ်တာလဲကြည်ရလျှောက်မှန်ကြလည်းမကြဘူးစိတ်တည်ငြိမ်လို့ပါဗျာဟုတ်ကလားဝဏမလားစိတ်တည်ငြိမ်တာဟာစာကြက်လို့ရလွယ်သလားရခဲသလားဟမ် ရလွဲပါတယ်ရလွဲပါတယ်စိတ်ပြန့်လွဲ့နေရင်ရောစိတ်တွေဟိုသွားဒီသွားသွားနေရင်ရောစာကျက်လို့ရလားမရဘူးအဲ့တော့စိတ်တွေဟိုသွားဒီသွားဟိုပြေးဒီပြေးပြေးနေတာကောင်းသလားစိတ်တည်ငြိမ်နေတာကောင်းသလားတည်ငြိမ်နေတာကောင်းတယ်အဲ့ဒီတည်ငြိမ်တာကိုဘာခေါ်လဲ သမာဓိဟုတ်ကဲ့လားဆိုအာယုံအမြစိတ်မသွားပဲတပါးတည်းတွင်စူးစိုက်ဝင်ခေါ်တွင်သမာဓိဆို ခုနပြောခဲ့တာသီလအမွေသမာဓိအမွေပြီးတော့ပညာအမွေဘယ်မှာရနိုင်တော့သာသနာထဲမှာရနိုင်သည်ဟုတ်ကဲ့လားသာသနာထဲမှာရနိုင်သည်ပညာဆိုတာထိုးတွင်းသိတာကိုခေါ်တယ်ပညာဆိုတာဘာတော့ ထိုတွင်သိတာကိုခေါ်တယ်ယုတ်သဘောနံသဘောထိုးတွင်သိတော့ဝိပဿနာပညာယုတ်သဘောနံသဘောထိုးတွင်သိတာကဝိပဿနာပညာဟုတ်ပြီလားဆိုယုတ်သဘောနံသဘောကိုထိုးတွင်သိမြင်တာက ဝိပဿနာပညာရုပ်သဘောနာမ်သဘောကိုထိုးတွင်သိမြင်တာကဝိပဿနာပညာဆို ဟုတ်ပြီလားရုပ်ဆိုတာဘယ်ဟာလဲရုပ်ဆိုတာဘယ်ဟာကိုပြောတာလဲခန္ဓာကိုယ်ကိုပြောတာဟုတ်ကဲ့လားရုပ်ဆိုတာဘာကိုပြောတာလဲခန္ဓာကိုယ်ကိုပြောတာနရွက်ဟာပါလဲနှာခေါင်းဟာရောမျက်လုံးတော့ ဝမ်းပိုက်ကောလက်ကောခြေကောအဲ့ဒါတွေထိုးတွင်းသိရင်ဘာပညာဟုတ်ကဲ့လားအဲ့ဒါတွေထိုးတွင်းသိခြင်းလဲဆိုလို့ရှိရင်ဘာကို ကြည့်ရမလဲဘာကိုသတိနဲ့ကြည့်ရမလဲခန္ဓာကိုယ်ကိုသတိနဲ့စောင့်ကြည့်ရမယ်ဟုတ်ကဲ့လား ဘာကိုသတိနဲ့စောင့်ကြည့်ရမှာလဲခန္ဓာကိုယ်ကိုသတိနဲ့စောင့်ကြည့်ရင်ခန္ဓာကိုယ်ရုပ်ရဲ့သဘောမသိဘူးလားအဲ့ဒီခန္ဓာကိုယ်ရုပ်ရဲ့သဘောသိတဲ့အခါကျတော့ဘာပညာဝိပဿနာပညာဟုတ်ကဲ့လားဝိပဿနာပညာဆိုတာဘာကိုသိတာလဲ ယုံနဲ့နာခန္ဓာကိုယ်နဲ့စိတ်ရဲ့သဘောကိုသိတာဟုတ်ကဲ့လားပါတယ်တော့သဘောကိုသိတာဘာပညာလဲယုံနဲ့နာခန္ဓာကိုယ်နဲ့စိတ်ရဲ့သဘောကိုသိတာဝိဝဒနာပညာဟုတ်ကဲ့လား အပြတ်ညံနေပဲပြန်စီးလာမှတော့ဟိုကြမ်းမဝယ်လို့ရမလားဒီကလှမ်းဝယ်ခိုင်းတာရဝိပဿနာပညာဆိုတာဘာကိုသိတာလဲယုံနဲ့နာခန္ဓာကိုယ်နဲ့စိတ်ရဲ့သဘောကိုသိတာဟုတ်ကဲ့လားယုံနဲ့နာဆိုတာကတရားသုံးစကလုံး ခန္ဓာကိုယ်နဲ့စိတ်ဆိုတာကအယတ်သုံးစကလုံးဟုတ်သလားအယတ်သုံးကဘယ်လိုသုံးလဲစိတ်တရားသုံးကဘယ်လိုသုံးလဲယုတ်ဆိုတာဘာကိုခေါ်ရလဲနာမ်ဆိုတာဘာကိုခေါ်ရလဲဟုတ်ကဲ့လား gain သီလရှင်ကပြင်းနေပြီအိမ်ပြန်ညင်နေဆိုတော့ ပြင်းတာအိမ်ပြန်ရင်တာဟာရုပ်လားနာမ်လားဘာကြောင့်ဟဲ့ပြင်းတယ်ဆိုတာစိတ်ကပြင်းတာမဟုတ်လားခန္ဓာကိုယ်ကပြင်းတယ်လို့များရှိလားမရှိပါဘူးစိတ်ကပြင်းတာအဲ့ဒီပြင်းတာကိုပြင်းတယ်ပြင်းတယ်လို့ရှုရင် ပြင်းတဲ့စိတ်ရဲ့သဘောမသိဘူးလားအဲ့ဒီပြင်းတဲ့စိတ်ရဲ့သဘောကိုသိတာကိုဘာလို့ခေါ်တော့ ဝိပဿနာပညာဟုတ်ကဲ့လားမရှုရင်တော့ပြင်းတဲ့စိတ်ရဲ့သဘောကိုမသိဘူးတတိနဲ့စောင့်ရှုမှာဘယ်လိုရှုမလဲပြင်းတယ်ပြင်းတယ်ပြင်းတယ်လို့ရှုမှာဟုတ်ကဲ့လားအဲ့လိုထခါထခါစောင့်ရှုဆိုပြင်းတဲ့သဘောကိုသိမလားဘူးလားအဲ့လိုသိတာကိုဘာပညာခေါ်လဲဝိပဿနာပညာဟုတ်ကဲ့လား ဇင်းညာလျှောက်တဲ့အခါကျတော့ဘယ်ခြေထောက်ကလှမ်းတော့ဘယ်လှမ်းတယ်ညာခြေထောက်ကလှမ်းတော့ညာလှမ်းတယ်လို့မရှိဘူးလားဘယ်ခြေထောက်လှမ်းတာကိုရှုတဲ့အခါကျဘယ်ခြေထောက်ရွေ့သွားတာမသိဘူးလားညာခြေထောက်လှမ်းတာရှုတော့ညာခြေထောက်ရွေ့သွားတာမသိဘူးလားအဲ့ဒီရွေ့သွားတာသိရင်အဲ့ဒီသိတဲ့အသိကိုဘာခေါ်လဲဝိပဿနာ ပညာဟုတ်ကဲ့လားရွေ့တာသိတာမဟုတ်လားဝမ်းပိုက်ကတရွေ့ရွေ့ရှေ့ဖောင်းလာတော့ဖောင်းတယ်လို့ရှုတယ်တရွေ့ရွေ့နောက်ပိန်သွားတော့ပိန်တယ်လို့ရှုတယ်အဲ့လိုရှုတဲ့အခါဘာကိုသိတော့ဝမ်းပိုက်ထဲကတဖြည်းဖြည်းတရွေ့ရွေ့ရှေ့ရွေ့တာမသိဘူးလားနောက်ဘက်ကရွေ့သွားတာမသိဘူးလား အဲ့ဒီရွေသဘောသိတာပါတော့ဝိပဿနာပညာရုပ်ကိုသိတာလားနာမ်ကိုသိတာလားနာမ်ကိုသိတာလားရုပ်ကိုသိတာလားရုပ်ကိုသိတာတရွေ့ရွေ့ရွေ့သွားတယ်ဆိုတာရုပ်ပဲမဟုတ်လားဟုတ်ကဲ့လားအဲ့ဒါဝိပဿနာပညာဟုတ်ပြီလားဒါကြောင့် ယုံနဲ့နာခန္ဓာကိုယ်နဲ့စိတ်ရဲ့သဘောကိုသိတာကဝိပဿနာပညာပိုးသိကြအောင်ဟုတ်ကဲ့လားပါတယ်တော့ကဲယုံနဲ့နာခန္ဓာကိုယ်နဲ့စိတ်ရဲ့သဘောကိုသိတာက ဝိပဿနာပညာသို့ ဟုတ်ပြီလားဝိပဿနာပညာဆိုတာဘယ်လိုဟာလဲဝိပဿနာပညာအဲ့ဒါကိုဝိပဿနာဉာဏ်လို့လည်းခေါ်တယ်ပညာနဲ့ဉာဏ်နဲ့အဓိပ္ပာယ်အတူတူပဲဝိပဿနာပညာကိုဘယ်လိုခေါ်သေးလဲဝိပဿနာဉာဏ်လို့လည်းခေါ်တယ်အဓိပ္ပာယ်သူတို့ပဲနောက်ပညာတစ်ခုက ပညာကနှမျိုးတော့နောက်ပညာတစ်ခုကမက်ဖို့ပညာမက်ပညာဖို့ပညာမက်ပညာဆိုတာမက်အသည့်ဖို့ပညာဆိုတာဖို့အသည့်ဟုတ်ကဲ့လားမက်ပညာဆိုတာဘာလဲမက်အသည့်ဖို့ပညာဆိုတာဖို့အသည့်ဟုတ်ကဲ့လား အဲ့ဒီမေဖို့ပညာကဘာကိုသိတယ်လဲလို့ဆိုတော့အရိယသစ္စာ၄ပါးကိုသိတယ်ဘာကိုသိတယ်တော့ဘယ်ပညာလဲမေဖို့ပညာခွဲပြောရင်တော့မေပညာဖို့ပညာလွယ်အောင်ပေါင်းပြောရင်တော့မေဖို့ပညာဟုတ်ကဲ့လား ဆိုအရိယသစ္စာ၄ပါးကိုထိုးတွင်သိတာကမက်ဖို့ပညာအရိယသစ္စာ၄ပါးကိုထိုးတွင်သိတာကမက်ဖို့ပညာဆို ညာဘယ်နှမျိုးကဲပထမပညာပြန်ဆိုကြည့်အောင်ယုံနဲ့နာနောက်နှစ်ခေါက် မျိုးစုံသွားပါလားသီလသမာဓိပညာဟုတ်ကဲ့လားကဲသီလဆိုတာကဘာလဲဆောင်စည်းထိမ့်သိမ့်နာကသီလဟုတ်ကဲ့လားသမာဓိကရောအာယုံတစ်ခုထဲမှာစူးစိုက်တည်ငြိမ်တာက သမာဓိဝဏမလာသမာဓိဆိုတာဘာတော့ကျဲကျဲလေးကျဲကျဲလေးအာယုန်တစ်ခုတည်းမှာစူးစိုက်တည်ငြိမ်နေတာကသမာဓိဟုတ်ကဲ့လား ဝဏရန္တိတမာရီဆိုတာဘယ်လိုဟာလဲခန္ဓာကိုယ်ကြီးကတော့လူလေကောင်မှာပဲစိတ်ကပဲရောက်နေဟမ်ဝိဇေတိတမာရီဆိုတာဘယ်ဟာလဲဘယ်လိုလဲဟမ် အာယုံတစ်ခုတည်းမှာစူးစိုက်တည်ငြိမ်တာကသမာဓိဟုတ်ပြီလား gain ပညာဆိုကြသမဟုတ် အဲ့ဒီတော့အရိယသစ္စာ၄ပါးဆိုတာသိဖို့လိုတာပေါ့ဟုတ်လားအဲ့ဒါလိုတာပေါ့အရိယသစ္စာ၄ပါးမသိဘူးလားဝဏမလားအရိယသစ္စာ၄ပါးမသိဘူးလားမသိပါဗျာဘာလို့မသိတော့ဆရာတော်ပြောမပြသေးလို့ပါဗျာဟုတ်တယ်မလား မပြောသေးလို့မသိတာမဟုတ်လားပြောရင်တော့သိမလားအဲ့ဒီဟွာမှာပါတယ်လေမင်္ဂလာတုတ်ထဲမှာပါတယ်အရိယသစ္စာနာဒသနံဒုက္ခသမုဒယနိရောဓနှင့် မကမိတာလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းမပါဘူးလားအရိယသစ္စာနာတသနံဒုက္ခသမုဒယနိရောဓနှင့်မကမိတာလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းစာမျက်နှာဘယ်လောက်မှပါတော့ အဲဘယ်သူမှမသိဘူးတပောစာဗြဟ္မစရိယင်စမှာလေဖုဒ္ဓတရဲ့အထက်ကဖုဒ္ဓတဒီနေ့ရွတ်တဲ့ဖုဒ္ဓတရဲ့အထက်ကမနေ့ကရွတ်ခဲ့ပြီတပောစာဗြဟ္မစရိယင်စအရိယသစ္ဆာနာဒတနာနိဗ္ဗာန်သစ္စေကရိယာစဣတံမင်္ဂလမုဒ္ဓမံမတွေ့ဘူးလား စာမျက်နှာဘလောက်တော့အဲ့ဒီထဲမှာအရိယသစ္စာနာဒသနံဒုက္ခသမုဒယနိရောဓနှင့်မေဃမိတာလေးသစ္စာကိုမှန်စွာသိမြင်ခြင်းသည်၎င်းတွေ့လားပါတယ်တော့အရိယသစ္စာနာဒသနံ 看守都傲。 သစ္စာအရိယမြတ်သောသစ္စာအမှန်တရားအရိယသစ္စာမြတ်သောအမှန်တရားဘယ်နှပါတော့၄ပါးဘာတွေတော့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမေဃသစ္စာဟုတ်ကလားကိုင်းလိုက်ဆိုမြတ်သောအမှန်တရား အရိယသစ္စာ၄ပါးဆိုသည်မှာဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာတို့ဖြစ်ပါသည်ရေးနေเสียလူသေးလားစာအုပ်ထဲပါတယ်နော်မြတ်သောအမှန်တရား အရိယသစ္စာ၄ပါးဆိုသည်မှာဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာတို့ဖြစ်ပါသည်သို့မြတ်သောအမှန်တရား ပြီလားအဲ့ဒီအရိယသစ္စာ၄ပါးကို ထိုးတွင်သိတာကဘာပညာလဲမေဖို့ပညာဟုတ်ကဲ့လားအဲ့ဒီတော့ကိုနဲ့နှုတ်အပြစ်ကင်းအောင်ဆောင်စည်းထိမ့်သိမ့်တဲ့သီလအမွေစိတ်စူးစိုက်တည်ငြိမ်မှုတမာတိအမွေ ယုံနံသဘောထိုးထွင်းသိတဲ့ဝိပဿနာပညာအရိယသစ္စာ၄ပါးထိုးထွင်းသိတဲ့မေဖို့ပညာအဲ့ဒီအမွေတွေရအောင်တော်တဲ့သွားရမလားတောင်တဲ့သွားရမလားမြို့တဲ့လဲရမလားဟမ်မြို့တဲ့လဲရဲ့အဲ့ဓာတွေရသလားသီလသမารိပညာတွေ ဘယ်မှမရတော့အဲချမ်းမြေ့တာကြောင့်မှရတယ်ဟုတ်ကဲ့လားသာသနာထဲမှာရတာမဟုတ်လားသာသနာထဲမှာရတာပေါ့ဒါကြောင့်အဲ့ဒီဟာကိုသာသနာအမွေခေါ်တယ်နော်ဘာတွေတော့သာသနာအမွေတွေကဘာတွေတော့ပညာနော် အဲ့ဒီအမွေတွေရရင်ကောင်းသလားမကောင်းဘူးလားကောင်းပါဘူး။အောင်ပါလို့မလဲ။သာသနာတဲ့ဝင်ဖို့ဟုတ်ကဲ့လား။သာသနာတဲ့ဝင်တာအမျိုးမျိုးရှိတယ်လေ။ယဟန်ဝတ်နဲ့လည်းသာသနာတဲ့ဝင်နိုင်တယ်။ကိုရင်ဝတ်နဲ့လည်းသာသနာတဲ့ဝင်နိုင်တယ်။သီလရှင်ဝတ်နဲ့လည်းသာသနာတဲ့ဝင်နိုင်တယ်။ယောဂီဝတ်နဲ့လည်းသာသနာတဲ့ဝင်နိုင်တယ်။မဟုတ်ပေဘူးလား။ အဲသာသနာတဲ့မဝင်ရင်တော့သီလသမารိပညာအမွေရမလားအဲဒါသီလသမารိပညာအမွေရခြင်းဘာလို့ရမလဲသာသနာတဲ့ဝင်လို့မလို့သီလသိက္ခာဘုဒ္ဓေစောင့်ထိန်တော့သီလအမွေမရဘူးလားတရားအထုတ်လို့စိတ်ကလေးတည်ငြိမ်တော့သမာဓိအမွေမရဘူးလားခန္ဓာကိုယ်နဲ့စိတ်ကိုတတိနဲ့စောင့်ရှုလို့ ခန္ဓာကိုယ်ရဲ့သဘောစိတ်ရဲ့သဘောရုပ်သဘောနာမ်သဘောသိတော့ဘာမွေရတော့ပညာမွေရတယ်ဟုတ်ကဲ့လားဘောနမလားဘာမွေရတော့ပညာမွေရတယ်ဘာကိုကြည့်ရင်ပညာအမွေရသလဲခန္ဓာကိုယ်နဲ့စိတ်ကိုတတိနဲ့စောင့်ကြည့်ရင်ပညာအမွေရတယ် ဟုတ်ကဲ့လားဒါကြောင့်မလို့ဒီကနေ့သီလသမารိပညာအမွေတွေရအောင်ဆိုပြီးတော့ကိုရင်နှစ်ပါးရှင်သာမဏေအဖြစ်ရယူတာမဟုတ်လားနော်ဖြိုးမောင်မောင်တို့စိုးအောင်အောင်တို့ကိုရင်ဝတ္တာဟာဘီယာတောက်ခြင်းလို့လားဘရန်ဒီတောက်ခြင်းလို့လားဘာလို့ခေါ်တော့ သီလသမာဓိပညာသာသနာအမွေရကြင်လို့ဒီလိုမဟုတ်လားမင်းတို့ခေကြမှာပါဘီယာတွေလည်းပေါ်ရတာလုံရောဟိတ်နော်အစိုးရသဘောကောင်းတယ်တိုင်းပြည်သားတွေတနာလို့ဘီယာများများတိုက်နော် တို့သာသနာတဲ့ကြတော့ဘီယာတောက်ရလားဘီယာတောက်ရင်ဘယ်လိုအကျိုးတရားတွေရကောင်းကျိုးတွေရလားဆိုးကျိုးတွေရလားဘယ်လိုဆိုးကျိုးတွေတော့အယက်သေးစာတောက်စာပါမူယောဂလည်းမြာခိုက်ရန်ပွားလျက် စည်းဝါလည်းပြက်နာမီပြက်၍ကြောက်ရှက်မဲ့ကင်းသင်တတိကင်းလျက်လှုပ်ခင်းဆောင်တာ မေ့လျော့ကာဖြင့်ပြီးတော့ မားဆိုတာဘာတော့အယက်သမားဟုတ်ကဲ့လားဇိုးသမားဆိုတာဘာလဲဘီယာကအယက်မဟုတ်ဘူးဆိုပါလားတောင်းရင်မမူးဘူးလားမူးရင်တော့အယက်ပေါ့မဟုတ်ဘူးလားမူးရင်တော့အယက်ပေါ့ရှောင်ရမှာလားမရှောင်ရဘူးလားမရှောင်ရင်တော့ဘယ်လိုအကျိုးတွေရမလဲ ဆိုးကျိုးတွေရမယ်ဘယ်လိုဆိုးကျိုးတွေတော့အရက်သေးစားတောက်စားပါမှုယောဂလည်းမြာခိုက် ကြီးဖြောင်းနေတာပဲတဲ့ဟုတ်ကဲ့လားအဲ့ဒီမှာဝါစာဖရုဆိုတာဝါစာဆိုတာစကားဖရုဆိုတာကြံတန်ရိုင်းဆိုင်တာကြံတန်ရိုင်းဆိုင်တဲ့စကားလည်းအယက်သမားကပြောတာပဲတဲ့ပိတုဆိုတာဂုံတိုက်တဲ့စကားဂုံတိုက်တဲ့စကားလည်းအယက်သမားကပြောတာပဲတဲ့မုသာဆိုတာ မမှန်တဲ့စကားလိန်လေပြောဆိုတဲ့စကားလည်းအယက်သမားကပြောတာပဲတဲ့သူပြောချင်ရာ ပြောတော့တာပဲတဲ့ဘာဖြစ်လို့တရက်မူးနေလို့တရက်မူးနေတော့တတိရှိသေးလားအဲတတိလွတ်နေတာတတိလွတ်တာနဲ့တတိရှိတာဘယ်ဟာကောင်းလဲတတိရှိတာကောင်းရင်အရက်တောက်ရမလားအဖျော်ရတောက်ရမလား ဟုတ်ကဲ့လားတို့တို့ကြောင့်တော့အရက်ရှိသလားအဖျော်ရည်ရှိသလားကဲတတိကင်းမလားတတိကပ်မလားဟုတ်ကဲ့လားဒီတော့အဲ့ဒီအရက်သေးစာမကောင်းတဲ့အရာလူကိုဖျက်ဆီးတဲ့အရာတသက်လုံးတဘဝလုံးတဏ္ဍာလုံးဖျက်ဆီးတဲ့ဒီဘီယာအစရှိတဲ့အရက်ဟောဘီယာဆိုမှ နဲ့ပြန်ကြရင်ဒီတရားဒီလိုကောင်းကောင်းဟောရမှာမဟုတ်ဘူး။ဘာကြောင့်လဲဆိုခုနဥဇောနာပြောသွားတယ်။ဒီနေ့တိုက်ခါဘီယာကနှစ်ပါးကျင်ပြုပေးရပါမယ်ဖရာတဲ့။ဒုက္ခပါလား။နော်။နဲ့ပြန်ကြရင်ဒီလောက်ပို့မရေလင်းလင်းဟောလို့ဖြစ်ပါမလား။ဟာဒီတဲ့တို့ဟော။အေး ဒါကိုတရားကိုဟောတာပဲเนาะဘာဆိုင်တော့เนาะတိုင်တို့တရားကောင်းလားဟဲ့ဘာလို့ကောင်းဘာလို့ကောင်းတော့သီလသမာဓိပညာဖြစ်အောင်ဟောလို့မဟုတ်လားအဲဒီတော့အဲ့ဒါလို့အပြစ်မကင်းတာတွေမလုံးမိမပြောမိအောင်ရှောင်ကျင်တဲ့သီလ အဲ့ဒီသီလဆောက်တည်စောင့်ထိုင်မှုဆိုတာသာသနာထဲမှာမှဖြစ်တာမဟုတ်လားဒါကြောင့်သာသနာထဲသွတ်သွင်းချီးမြှင့်ပေးရတယ်သီလအမွေရအောင်တရားရှုမှတ်လို့စိတ်တည်ငြိမ်တယ်ဆိုတာလေသာသနာထဲမှာမှရတာမဟုတ်လားအဲ့ဒါကြောင့်အဲ့ဒီတမာရီအမွေရအောင်ဘယ်ထဲသွတ်သွင်းချီးမြှင့်ရသလဲသာသနာထဲသွတ်သွင်းချီးမြှင့်ရတယ်အခုနပြောတဲ့ ရုပ်သဘောနာမ်သဘောသိတဲ့ပညာအရိယသစ္စာလေးပါးသိတဲ့ပညာရဖို့ဆိုတာလည်းပဲခန္ဓာကိုယ်နဲ့စိတ်ကိုစောင့်ကြည့်မှရတာမဟုတ်လားအဲ့ဒီစောင့်ကြည့်တာလည်းပဲဘယ်ထဲမှမရလဲအဲအဲ့ဒီပညာရဖို့ရလဲသာသနာတဲ့သွတ်သွင်းချင်းမြင်ရသည်ဒါကြောင့်ဒီကနေ့ဖြိုးမောင်မောင်တို့စိုးအောင်အောင်တို့ကို သာသနာတဲ့သွတ်သွင်းချင်းမြင့်တဲ့ရည်ရွယ်ချက်ကသာသနာအမွေရယူစေဖို့ဟုတ်ကလားသာသနာအမွေတွေကဘာတွေလဲသီလအမွေ သမာဓိအမွေပညာအမွေဟုတ်ကဲ့လားအဲ့ဒါလို့ဒီရှင်သာမဏေများသီလအမွေသမာဓိအမွေပညာအမွေတွေ သာသနာတဲ့နေပြီးကျင့်လို့မလို့ရနေပြီဆိုရင်ဒီသာမဏေတွေကို သာမဏေပေါင်းသွသွင်းချီးမြှင့်ရတဲ့တရားဓမ္မတွေမှာအကျိုးကျေးဇူးမများပေဘူးလားကုသိုလ်မပွားပေဘူးလားသူတို့လည်းကုလိုပွားကိုရင်တို့လည်းကုသိုလ်ပွားမကောင်းဘူးလားအမှန်ကောင်းသည်ဒီတော့ကောင်းတဲ့အလုပ်ဆိုတာခဏလုပ်ရတယ်ကြာရှည်မလုပ်ရဘူး နော်ကောင်းတဲ့အလုပ်ဆိုတာခဏလုပ်ရတယ်ကြာရှည်မလုပ်ပါဘူးဘာဖြစ်လို့တော့ဤသွားမှဆိုလို့မင်းတို့ဝက်သားကိုစားတဲ့အခါကျတော့များများစားမဤဘူးလားဤရဲ့အဲဒါကြောင့်နည်းနည်းနည်းနည်းစားရတယ်အဲ့လိုပဲကောင်းတဲ့အလုပ်ဆိုတာခဏပဲလုပ်ရတယ်10ရက်လောက်ဆိုတော်ပြီဒီလိုမဟုတ်လားဟမ် 10ရက်လောက်ဆိုတော့ဤသွားမှဆိုလို့ဟုတ်ကလားဒါကငါသဘောပြောတာပါကဲမင်းတို့သဘောပြောတာမှာကောင်းတဲ့အလုပ်ဆိုတာကြာရှည်လုပ်တာကောင်းသလားခဏလုပ်တာကောင်းသလားကြာလေကောင်းလေမဟုတ်လားအေးအဲ့တော့10ရက်ဆိုတာကတော့ဖြုတ်ခနဲ့ကုံသွားတာခဏလေးပဲမဟုတ်လားအဲ့တလားလောက်တော့လုံမှာပေါ့ မဟုတ်လားအဲ့ဒါမှသာသနာအမွေဒုနဲ့တဲနဲ့အများကြီးရမှာမဟုတ်လားပါတယ်လေပါတယ်လေသာသနာမွေอ่ะအဲဟဲ့သီလအမွေသမာဓိအမွေပညာအမွေဟုတ်ကဲ့လားအဲ့ဒီအမွေတွေရအောင်သာသနာပေါင်းသွင်းချင်းမြင့်တဲ့ကုသိုလ်ဒုကိုအကြောင်းပြုပြီးတော့ ဒါနကုသိုလ်တွေလည်းပြုရတယ်ဆောင်းခဲပဲပေါ်စင်ချိုးခြင်းရတာဖျားဖျားလှူဒန်းရတယ်ဝတ္ထုငွေတို့မှဖြစ်ပေါ်တဲ့ပစ္စည်းလေးပါးကိုလည်းလှူဒန်းရတယ်ဆိုတော့ကုသိုလ်တစ်ခုကြောင့်ကုသိုလ်တစ်ခု ဖြစ်သွားတာမဟုတ်ပေဘူးလားကုသိုလ်တစ်ခုကနောက်ကုသိုလ်တစ်ခုဖြစ်အောင် သူက အကျိုးကျေးဇူးမပြုပေဘူးလားပြုတယ်ဒီတော့မကောင်းပေဘူးလား ထို့အတူမကောင်းမှုဆိုလို့ရှိရင်လည်းမကောင်းမှုတစ်ခုကနောက်မကောင်းမှုတစ်ခုဖြစ်အောင်အကျိုးကျေးဇူးမပြုဘူးလားအရက်တောက်တယ်ဆိုလို့ရှိရင်အရက်တောက်တဲ့အကုသိုလ်ကြောင့်မူပြီးတတိမိတ်လျော့ပြီးတော့ရံခိုက်ရန်ဒေါသဖြစ်တဲ့အခါကျတော့တစ်ချင်းချင်းရိုက်ကြပုတ်ကြဆဲကြဆိုကြဆိုတော့ဟောနောက်ကုသိုလ်မပွားဘူးလားကုသိုလ်တစ်ခုကြောင့်နောက်ကုသိုလ်တစ်ခုအကုသိုလ်တစ်ခုကြောင့်နောက်အကုသိုလ်တစ်ခု ထပ်ပြီးပွားတယ်မဟုတ်ပေဘူးလားအဲ့ဒါနဲ့မကားသေးဘူးတခါပလိဖန်းအချုပ်ထဲကြထောင်ထဲကြပြန်ပြီဆိုတော့တခါဒုက္ခအကုသိုလ်မပွားပြန်ဘူးလားဟောအကုသိုလ်တွေဆက်ခါဆက်ခါသွားတာဘာကြောင့်အကုသိုလ်တစ်ခုသွားပြုမိလို့မဟုတ်လားအဲ့တော့အဲ့ဒီအကုသိုလ်တွေဆက်ခါဆက်ခါပွားတဲ့အကုသိုလ်ကိုပြုမိအောင် ပြုမှလားကုသိုလ်တွေဆက်ခါဆက်ခါပွားတဲ့ ကုသိုလ်ကိုပြုမိအောင်ပြုမှာလားဟုတ်လားအဲ့ဒါလို့ဆိုချမ်းသာသလားဆင်းရဲသလားမချမ်းသာရင်လည်းလူများရှိသလားချမ်းသာခြင်းရင်ကုသိုလ်ပြုမဟုတ်လားကုသိုလ်ပြုတယ်ဆိုတာကောင်းတာလုပ်တာပြောတာကုသိုလ်ပြုတယ်ဆိုတာဘာလုပ်တာလဲကောင်းတာပြုတာပြောတာကောင်းတာလုပ်တာပြောတာ ကောင်းတယ်ဆိုတာလွယ်လွယ်ပြောရင် အပြစ်ကင်းတာကိုပြောတာအပြစ်ကင်းရင်ကောင်းတယ်အပြစ်မကင်းရင်မကောင်းဘူးဟုတ်ကဲ့လားအပြစ်ကင်းရင်ကုသိုလ်အပြစ်မကင်းရင်အကုသိုလ်ဟုတ်ပြီလားအပြစ်ကင်းတာလုပ်ရင်ကောင်းကျိုးရမလားဆိုးကျိုးရမလားအပြစ်မကင်းတာလုပ်ရင်ဆိုးကျိုးရမယ်ဒါကြောင့် ဘာကိုရှောင်ဘာကိုဆောင်ရမလဲမကောင်းမှုကိုရှောင်ကောင်းမှုကိုဆောင်ဟုတ်ကဲ့လားဖြူအောင်စိတ်ကိုထားပါတယ်တော့စိတ်ထားဖြူဖြူစင်ထားဖြူဖြူစင်စင်ထားစိတ်ကောင်းနှလုံးကောင်းရှိဟုတ်ကဲ့လားအဲ့ဒါလို့ဆိုလို့ရှိရင်ဒါနလည်းပြုနိုင်တယ်သီလလည်း ဆောက်တည်ဆောင်ထိနိုင်တယ်ဘာဝနာတရားလည်းပွားများ အထုတ်နိုင်တယ်နော်ဒါကြောင့်ဒီကနေ့မိမိတို့သားများကိုရှင်သာမဏေဖြစ်သီလသမာဓိပညာအမွေခံယူစေဖို့ရာအတွက်သာသနာ့ဘောင်သွသွင်းချီးမြှင့်ရင်းကိုအကြောင်းပြုပြီးတော့ဆွမ်းခဲပဲဘောဇင်ချိုးခြင်းရတာလှူဒန်းရတဲ့ဒါနကောင်းမှု ရှင်မဥပုသ္တိလအချိန်ကာလပိုင်းခြားပြီးခံယူဆောက်တည်ရတဲ့သီလကောင်းမှုတရားနာရတဲ့ဓမ္မသောနာကောင်းမှုကောင်းမှုတွေဆက်ခါဆက်ခါမသွားပေဘူးလားအဲ့ဒါတို့ကောင်းမှုအစုစုအကြောင်းထောက်ပံ့ပြုလို့ဆင်းရဲငြိမ်းချောင်းအကျင့်ကောင်းအကျင့်မှန်တွေကျင့်ကြံပွားများအထောက်နိုင်ကြပါစေကျင့်ကြံပွားများအထောက်နိုင်တဲ့အတိုင်းလဲဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ